ဒီနေ့ကသံတရားပေးကိုရှုမြင်ပြီးသံတရားဆင်းရဲရှိခြင်းရဲ့အကြောင်းသိလိကာတွေကိုရှင်းမှုဖြစ်ရှိတဲ့ပုဂ္ဂိုလ်တို့ဟုတ်ဖြစ်ရှိနေတဲ့ယောဂီပုဂ္ဂိုလ်ဟာမှတ်ရဖို့တတိအပောက်ရှော့ ပါတဲ့စိတ်နဲ့ပြည့်စုံပြီးတော့နေရမယ်ဆိုတာပြောခဲ့ပါလေစိတ်တိုင်းစိတ်တိုင်းဟာတတိမြဲလားကပ်ပါနေရမယ်လို့ဆိုလိုပါတယ်ဒီလိုစိတ်တိုင်းစိတ်တိုင်းဟာအမှားရဟုတတိအဆောက်အအုံမြဲလားပါပြီးတော့ပြည့်စုံလာတာတော့ ဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုလို့ရှိရင်ယဟနာပုဂ္ဂိုလ်မှာပဲကောင်းကောင်းပြည့်စုံပါတယ်ပြည့်စုံနိုင်ပါတယ်ယဟနာပုဂ္ဂိုလ်များမှာကိုယ်ဟုတ်ကာယကကိုယ်မူရာကိုကြည်တိုင်းကြည်တိုင်းပေါ့အကြည်ကနှုတ်မူရာကိုပြောဆိုတိုင်းပြောဆိုတိုင်းမနောက စိတ်တက်တဲ့နဲ့ကြံစီတိုင်းကြံစီတိုင်းအမှားရတဲ့တတိကအမြဲတမ်းပါနေပါတယ်တတိနေရာပဲအမှတ်နေရာပဲနဲ့လုခနဲ့ရုပ်တည့်ရပေါ်လေရောက်ပါပြီးတော့ရှိမိတာလည်းမရှိဘူးဒုက္ခနဲ့ရောက်သွားပြီးတော့ရုပ်တည့်မတော်တာတွေကိုပြုတ်ဆုံးပြီးတော့လည်းမရှိဘူး မမရပဲနဲ့မိတ်ပြီးတော့တောင်ရောက်ရောက်ရောက်နေပါလေအထိတ်ရှိပဲနဲ့မတော်တာကြီးလျှောက်ပြီးတော့ကြံကြည်ကြီးစဉ်းစားနေတာလည်းမရှိဘူးဒါတော့အဲ့ဒီအခြေအနေဆက်ပြီးတော့ဒီဟန္တာပုဂ္ဂိုလ်ကပဲတတ်နေပါလေတတိအစိုက်ဆိုကတော့နောက်ကထိုက်ချက်မကွာလိုက်ပြီးတော့မှတ်ရနေနိုင်ပါတယ် ဒါကြောင့်ယဟနာပုဂ္ဂိုလ်တွေကိုကျမ်းဂန်ထဲမှာချီးကျူးတရားပြောထားတာတွေဟာနည်းရကြပါပဲချီးကျူးပြောဆိုထားတာကတော့စရတော်ကြတော်နေပြီမှာရောသလံသလားပေါ့ညာလံပဲလားကြွချကြွလန်းချက် ဟုတ်ဒါရောအတိတ်မှတ်တဲ့အခါမှာလည်းကြွတဲ့အခါဆောင်းတဲ့အခါလှမ်းတဲ့အခါကျွတ်တဲ့အခါချတဲ့အခါနင်းတဲ့အခါရောခြေတလမ်းမှာဆိုလို့ရှိရင်လွယ်လွယ်လေးနဲ့၆ပိုင်း၆ပိုင်းပေါ့လေဆိုတာအဲ့ဒါလိုသွားနေချိန်မှာရောတိဋ္ဌာတော့ကြရနေချိန်မှာရောသုတ္တတကြ အိပ်ပျော်နေခြင်းမှာရောအိပ်ပျော်တယ်ဆိုတာလုံးလုံးအိပ်ပျော်နေလို့တော့မဟုတ်ပါဘူးအေးအေးတရားပေါ်လှဲနေတော့အိပ်မပျော်ခင်လေးသုံးဖို့တရားကလူကကာလာလေးကိုသုတ္တတော်လို့ခေါ်ပါတယ်တရားပေါ်လှဲနေခြင်းဆိုဆိုလို့ရှိရင်တော့ဆိုလို့ရှိရင်တော့ပုံမှန်ပါပါပဲသကရတ္တကနိုးနေခြင်းမှာရော အသတုယဟနာပုဂ္ဂိုလ်ဤညာနာသသနာအတိအငြင်းသည်သတ္တသသမိတံအမြဲမပြတ်တိစုပတိတံရှေ့ရှုထင်တယ်လို့ဒီလိုဆိုထားပါတယ်ကောဒီတော့အမတ္တတိဒီအဆောက်အအုံပါတဲ့စိတ်နဲ့နေဖို့ဆိုတာ သာမန်ပုဂ္ဂိုလ်ရောနေလို့ဖြစ်ပါဘူး။ယဟန္တာမှာနေလို့ဖြစ်တယ်ဆိုတဲ့သဘောတရားပါတယ်မှာ။ဒီတော့ဒုက္ခအရာဣကျောဂာနိကာလတဲ့တရားမှာနိုးထသကာလပါလေ။အဲဒီခါမျိုးပါပဲတတိညာရှင်နိုင်တယ်ဆိုတာပေါ့။နားလည်ဖို့ပါပဲ။လုံးလုံးဣကျော်နေတဲ့ ကာလတွဲမှာတော့တတိညာတွေမဖြစ်နိုင်ပါဘူးဘဝင်စိတ်တွေပဲဖြစ်နေပါတယ်သမဏသိဖို့ရဲ့ဘဝင်စိတ်တွေပါလေဟုတ်ဒီတော့အဲ့ဒီလိုအိပ်ကျော်နေတဲ့အာဟုတော့မရည်ရွယ်ပါဘူးမြတ်စွာဘုရားလည်းမရည်ရွယ်ပါဘူးဒီနေရာမှာကိုယ်ရာကျူတိုင်းလောက်ကပြောဆိုတိုင်းစိတ်ကကြံစည်တိုင်းယဟနာပုဂ္ဂိုလ်ဟာ အမှတ်ရတဲ့တတိလေးကအမြဲတမ်းဖြစ်နေတယ်ဆိုတာပါလေအမြဲတမ်းဖြစ်နေတယ်ဆိုတာကိုအထူးတတိပြုလို့လိုပါတယ်ဒီတတိဟာယဟနာဖြစ်ခါမှာကောင်းငင်ကကြလာတယ်လို့ပြောလို့ရုပ်ကလည်းကောင်းလာတာမဟုတ်ပါဘူးရှိကလေးကကိုလိလအထုတ်လာလို့အစဉ်တိုင်းကောင်းလာတာပါ ရဟန္တာရှိခင်အနာဂံရှိကြတဲ့ကိုကအထုတ်လာခဲ့တယ်။နာဂံမှာလည်းပဲသကရကရှိခင်ကအထုတ်ခဲ့တယ်။သကရကဆိုတော့လည်းပဲတောတဘာရှိခင်ကအထုတ်ခဲ့တယ်။သောတဘာရှိဖို့လည်းပဲပုရုဇဉ်အနေကနေပြီးတော့အထုတ်ခဲ့တာပါ။အစစ်အစစ်အစစ်အထုတ်ခဲ့တာပါ။အဲဒီလိုတော့မှတ်ဖို့လိုပါတယ်။ ဒီသတ္တဗံဆိုတာလည်းပဲပုရိသေဘဝကအထုလာခဲ့လို့တတိကြီးကောင်းသလားကောင်းနေတာပါသို့တော့ပုံမရာတွေကြိုတိုင်းနှုတ်မရာတွေကြိုတိုင်းစိတ်ကူးလေးလားခြံကြည့်တိုင်းတော့သူ့အထက်ကသက္ကရာကအနာကအထူးအဖြစ်ရဟန္တာတို့လောက်တော့မမြဲဘူးပေါ့လေ သို့တော့ကုသတင်နဲ့စာကြည့်လို့ရှိရင်တော့အများကြီးကောင်းနေပါပြီ။ဒါကြောင့်တတ္တဝါဖြစ်အောင်အထုတဲ့ပုဂ္ဂိုလ်ဟာအပယ်လေးပါးကြနိုင်တော့အောင်မကောင်းမှုအကုသိုလ်တွေမဖြစ်ဆဲနဲ့အကျင့်ကြပါလေ။အဲ့ဒါကတော့ထူးခြားတယ်လို့ဆိုရပါမှာပဲ။အဲ့ဒီအဆင့်တော့ရောက်သွားရင်ပဲကိုယ်ဘဝကို အလွန်ကြီးမမှားရအောင်သူများလည်းပဲအလွန်ကြီးမထိခိုက်ရလောက်အောင်ထိမ့်ချုပ်နိုင်စွာရှိသွားပါပြီကုသစီအနေနဲ့ကတော့အခုကောင်းနေငါတို့တစ်ချိန်ကြာဖောက်ပြီးတော့ကိုယ်နဲ့စိတ်သုံးမျိုးလုံးပေါ့လေတတိမပါပဲနဲ့ရံကားမှုကြီးသောကမှုကြီးဖြစ်နိုင်ပါလေဒီလိုလည်းပဲဆင်းရဲဒုက္ခကြီးရောက်နိုင်ပါလေတော့ဒီတော့ဒီတောတပန်ဆိုတာလည်းပဲ ပုရိသေဘုရားနေပြီးတော့အလေးကျင့်လုပ်ရတာပါပဲအခုဓမ္မတရားထုတ်တဲ့ပုအထုတ်နေတဲ့ပုဂ္ဂိုလ်တွေဟာအဲဒီအနည်းဆုံးသတ္တဗအရှင်းရောက်အောင်ပေါ့လေသတိအလေးကျင့်လုပ်နေရပါတယ်သတ္တရခေနာစေတသာသမဏကတောဟောတိဆိုတော့ပါတယ်ဟွန်းဒီသတိကြီးဟူသောမှတ်ရမှုသတိကြီးဟူသောအဆောက်အအုံပါတယ်သတိနဲ့ ပြည့်စုံပြီးတော့နေနေရတယ်စိတ်ဖြစ်တိုင်းဖြစ်တိုင်းမှာတတိကလေးပါအောင်လို့ကြိုးစားပြီးတော့အထုနေရတာပါပဲအလေးကျင့်လုပ်နေရတာပါပဲနောက်အလေးကျင့်နေရတာလို့ရှိရင်အာဝေကောင်းတော့အောင်ဟိုကရှိခွင့်အာယုံပေါ်တာနဲ့ရှိမှတ်တဲ့စိတ်ကတခါတည်းထက်ကလေးထက်ကလေးဆိုပြေးပြေးပြီးတော့ကက်ကနေတာလေးကိုယ်တိုင်တွေ့လာပါပါပဲ စိတ်တိုင်းမှရှိတတိပြုသမှုအစဉ်ထားဆိုတဲ့ဘုရားမြတ်လက်စွာရဲ့အဆုံးမိတ်ဟာလူတိုင်းအဖို့တိတ်အရေးကြီးတဲ့ကိစ္စပါ။တနည်းအားဖြင့်ဘုရားမြတ်စွာကသတိတ္တပံဘိက္ခုရေသဗ္ဗတိကဝဒါမိလို့ဒီလိုဟောထားပါတယ်။ဘိက္ခုတို့ တတိဆိုတဲ့မှတ်ရဖို့ကိုတတိထားဖို့ကိုနေရာဌာနတိုင်းမှာလိုအပ်ပါတယ်နေရာဌာနတိုင်းဆိုရင်သုံးလို့တရားပုံလေးမျိုးလုံးသွားတယ်ရက်တဲ့ထိုင်တဲ့အိလဲလျောင်းနေရာကကွေးတဲ့ဆန်တဲ့ဆောင်းနေခဲ့တဲ့လက်တော်ကံတုံးဒီတဲ့ဖွင့်တဲ့အခါအဲအဝိဇ္ဇာကြီးကိုင်းနေတွေ့တဲ့အခါခွက်ဒီပါကြီးကိုင်းနေတွေ့တဲ့အခါ ပြည့်တဲ့အခါရှုတဲ့အခါအယုတ်ဆုံးအားဖြင့်အချင်းချင်းချင်းရဲ့ဆွတဲ့အခါမှာတော့မှတတိဟာလိုအပ်ပါတယ်။ဘယ်နေရာမှာအဲတတိမထားမယ်အကွက်ကလေးရှိနေရာဌာနတိုင်းမှာတတိလိုအပ်ပါတယ်လို့မြတ်စွာဘုရားကမိန့်ကြားခဲ့ပါတယ်။ဒီတော့ကိုယ့်ဘဝကိုတန်ဖိုးထားတဲ့ပုဂ္ဂိုလ်ရဲ့ဟာတတိထားကိုသိအရေးကြီးရဲ့ဆိုတာကိုနားလည်ရပါတယ်။ လောကမှာလောကီပညာတွေတက်ပြီးတော့အရှင်တန်းပြရတာဒီရှိဥစ္စာတွေရှာဖွေပြီးတော့ကျော်ဝချမ်းသာပြီးတော့ကိုယ်ဘဝကိုမြင့်တင်ရတာယာယုခန္ဓာကအမျိုးမျိုးတွေနဲ့ကိုယ်ဘဝကိုမြင့်တင်ရတာလောကီနည်းတက်တက်နဲ့လူအရှင်တန်းမြင်ပါအောင်ထက်တန်းကြအောင်လို့ကြိုးစားရတာကြီးဟာဒါတွေကသိပြီးတော့အစ်စ်သာရနဲ့မပြည့်စုံပါဘူး စိတ်စိုက်ရှင်းအောင်စီပြောင်းလဲအဲ့ဒါတွေမလုပ်နိုင်ပါဘူးကိုယ်နဲ့လှုပ်မထိန်ဆုံးနိုင်ပါဘူးဘလောက်ပဲဒီဥစ္စာကျော်ဝကျော်ဘလောက်ပဲလောကီပညာတွေတတ်တာစိတ်မထိန်နိုင်ဘူးဆိုလို့ရှိရင်ကိုယ်ရောလှုပ်ပါမထိန်နိုင်ပါဘူးအကျင့်စာရိတ္တတွေပြတ်ပြီးတော့လူမပြီးသားတာတွေလူလို့စိတ်စိတ်မထားနိုင်တာတွေလူထက်ကြီးဖြစ်ဖို့ဆိုတာဝေးရော ဒီတော့လူရလို့ဖြစ်လာပြီဆိုလို့ရှိရင်အခြေခံလူဒီသားကိုလူလူစိတ်ထားတတ်ဖို့နဲ့လူထက်လူဖြစ်ဖို့အတွက်သိအရေးကြီးပါတယ်ကိုယ်ဘဝကိုတန်ဖိုးထားတတ်ဖို့သိအရေးကြီးပါတယ်ကိုယ်ဘဝကိုတန်ဖိုးထားမှဘယ်လိုတန်ဖိုးကြီးမြင့်သွားအောင်ပေါ့ဒီလိုရမယ်ဆိုတာလူသားနေရှာပြီးတော့ကြိုးစားအားထုတ်လို့ရှိရင်လူဘဝတန်ဖိုးကြီးဟာမြင့်မလာတော့တာပါပဲ။ ကိုယ်ရောနှုတ်ပေါ်စိတ်နဲ့ရှိခါရအပြစ်နဲ့ခါရကျင်းပြီးတော့စိုက်ရှင်းပြီးတော့ဒီကျင့်လေးမြန်ပြီးတော့အေးကြပြီးတော့နှစ်သက်စရာဖြစ်ပြီးတော့ပေါ့လေသူဝရှင်တန်းကိုညီမလာနိုင်ပါတယ်အဲဒီလိုညီမဖို့လို့လူတိုင်းလူတိုင်းဟာလိုအပ်ပါတယ်ဖြစ်တိုင်းမှရှိသတိပြုဆိုတဲ့စကားစုဟာ အဲရှိဥစွာထူထောင်ဖို့ဆိုတာကတော့တတိကလေးအစပဲတတိကလေးအစပေါ်ပေးဖို့ပဲဆိုကြပါစို့အထုတ်တဲ့ဤရှိပြီဆိုလို့ရှိရင်ကိုယ်နေရာကိုသွားပြီးတော့ထိုင်တဲ့အခါဝမ်းပိုက်ဆက်ပြီးတော့အသိပုံမှန်ရှိပြီးတော့ပေါ့ ဖောက်ဝင်တွေပေါ်လာတယ်အဲဒီဖောက်ဝင်တွေပေါ်မှာတတိရှိဖို့ထောင်းတယ်လို့ရှိပါဖို့အဲဒီကစပြီးတော့ဒီလေးတစ်ခုကစပြီးတော့ထူထောင်ရပါပါဖြစ်ပေါ်စီရပါပါအစပြုရပါပါပိန်သွားလို့ရှိရင်လည်းပဲသိဖို့မလို့ရအောင်ပေါ့လေသတိထားပါပါအစပြုရပါပါအစပေါ်ထားပြီဆိုလို့ရှိရင် နောက်နောက်ဖောင်းနေဖောင်းနေချိန်လိုက်ချိန်နေလည်းပဲရှုမှတ်ပြီးတော့တတိလေးတွေတိုးအောင်၊ကွာအောင်၊ကြီးအောင်၊ထွားအောင်၊ဆူရအောင်ဒီလိုပြုလုပ်ပြုလုပ်ရပါပါဒါသိအရေးကြီးပါတယ်ကွာဒီဆောက်ရှောက်ဟာအဲဒီဆောက်ရှောက်လေးတစ်ချိန်ချင်းအားကောင်းလာလို့ရှိရင်အဆောက်ရှောက်ကောင်းလို့ရှိရင်ပြန်သူတွေသိဆုံးပြီးတော့ဖြစ်သွားပါတယ် အာရိခရှိလို့ရှိရင်အာဝရဏသိဖို့ကိုဆိုတာအလိုလိုရှင်းလာတာပါပဲသိဖို့နိုင်တယ်ဆိုလို့ရှိရင်လုံယုံမှုဂုဏ်ကြီးဆိုတာလည်းရှင်းလာတာပါပဲလုံယုံတယ်ဆိုလို့ရှိရင်လည်းပဲပြေးရအန္တရာယ်တွေရဲ့အချုပ်အချယ်ညှဉ်းပန်းနှိမ့်ဆက်ဖို့ကလည်းပဲလုံရောက်နေတာပါပဲဟွန်းသူတို့ရဲ့အချုပ်အချယ်ကလုံရောက်တယ်ဆိုလို့ရှိရင်အေးလူလူ လောဘနဲ့ဆိတ်ချတာလည်းမရှိဒေါသနဲ့ဆိတ်ချတာလည်းမရှိတခြားသာကြည့်နေတာတွေဆိတ်ချတာမရှိရတဲ့သံတိဆိုတာပေါ့ဒါလည်းရနေပါပါပဲအဲ့ဒီလိုစိတ်ကနဲ့စိတ်ကတည်းအဲ့ဒီသံတိလေးတွေရနေကြိုးစားလို့အားကြည့်လာပြီဆိုလို့ရှိရင်ကာမဂုဏ်ချမ်းသာတဲ့အစာကောင်းများစွာသာတဲ့ချမ်းသာဖို့ဆိုတာပေါ့လေအဲ့ဒီချမ်းသာဖို့ဖြစ်ဖို့ရတယ် အကြောင်းတွေအခြေခံအကြောင်းတွေလုံးလောက်သွားပါပြီတတိကိုနေရာဌာနနဲ့လိုအပ်တယ်လို့ဘုရားဟောရဲ့သာရကကြည့်ကြစို့သောကမှာပစ္စည်းဥစ္စာဆိုရတဲ့ပုဂ္ဂိုလ်တွေရာဟုထံသာကကြီးဝဲတဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်များရဲ့အိမ်မှာပေါ့ ဘေးရန်အန္တရာယ်လုံခြုံလို့အဆောက်အအုံကိုထားရပါတယ်အထက်ကရာထုခန္ဓာကြီးမားတဲ့ပုဂ္ဂိုလ်ကြီးကြတော့အဆောက်အအုံကတခုတည်းတော့မကပါဘူးတစ်ဖက်တည်းတော့မကပါဘူးအများကြီးအဖက်ဖက်ကချထားရပါတယ်ခြေတုံးကသေဥ္စာမိုင်ဘီနေတစ်ဖက်ကဆိုလို့ရှိရင် တက်တောင်လောက်ဆိုတာအများကြီးထားပါတယ်တိုက်ပြည်နိုင်ငံတွေမှာဘေးရန်အန္တရာယ်တွေမှွေလာရအောင်လို့ဆောက်ကြောက်ဆိုတာဝန်ကျင်ကနေပြီးတော့အများကြီးဖြတ်ထားရပါတယ်အဲဒါလိုပါပဲမိမိခန္ဓာကိုယ်ထဲမှာဘောရှိစိကပါလာတဲ့ညဉ့်ညမ်းတဲ့စိတ်တွေကကြီးပေါ့ကိုယ်တွင်းရတယ်အနိစ္စကိုယ်တွင်းရတယ်အလုံးကြောက်ဆက်ကောင်းပါတယ် နိကကုံကိုရွေးရာစိရိတာပေးရာအနေနဲ့ဒီမူရောက်ရအောင်လို့ဆိုပြီးတော့အဆောက်အအုံပြီးတစ်ခုထားရမယ်အဲ့ဒါလေးကဘာလဲဆိုလို့ရှိရင်ဖြစ်တိုင်းမှာရှိသတိကိုစောင့်မှုအစဉ်ထားကြလာပါပဲဖြစ်တိုင်းမှာရှိသတိကိုစောင့်မှုအစဉ်ထားဆိုဒီကစုဟာဖြစ်တိုင်းဖြစ်တိုင်းရှိမှပြီးတော့ထားရမယ် ဖြစ်တဲ့ဖြစ်တဲ့ဆိုတာကသိစီကမြင်တိုင်းမြင်တိုင်းနားကကြားတိုင်းကြားတိုင်းနှာခေါင်းကအနံ့ကိုနံတိုင်းနံတိုင်းရှားကအရသာကိုစသည်တိုင်းစားတော့တဲ့အခါကစသည်တိုင်းစသည်တိုင်းကိုယ်ကထိတည်တိုင်းတွေ့ချီတိုင်းပေါ်ကိုရှုမှတ်ပြီးတော့အဆောက်အအုံထားမယ်ဆိုတာအဲဒီလိုဆိုပါတယ်။ ကိုယ်ကတည်ကြည်တယ်ဆိုတဲ့နေရာမှာကိုယ်မူရာကြည့်ရင်တိုင်းကြည့်ရင်တိုင်းအကုန်လုံးပါဝင်ပါတယ်။ချက်ကလေးလှုပ်လိုက်ရင်လှုပ်တဲ့အပိုင်းကတစ်ထဲမှာတိကျကလေးကြီးရှိနေပါတယ်။ဒါနောက်ပိုင်းကျတော့ရှင်းပြပါမယ်။ကောင်းကလှုပ်တဲ့အခါအယုတ်ဆုံးအားဖြင့်မျက်တောင်ခတ်တာရလုံးပိတ်တာခုနကအစပါပဲ။ အတွေ့အထိတွေရှိနေပါတယ်ဒီမျက်စိကိုဖွင့်ပြီးတော့တစ်ခုခုစိုက်ရလို့ရှိရင်ကြာတော့မျက်လုံးပတ်ဝန်းကျင်မှာပေါ့လေမျက်ထုံတွေမှာတင့်ဆက်လာတယ်ညောင်းတယ်လို့ပြန်မှန်းတယ်လို့ဖြစ်လာတယ်စိုက်ကြည့်ရင်တွေ့နေတာလည်းဒါအဲတော့ညောင်းမှုပြန်မှန်းမှုကိုဖြေလျှောက်ရှင်တာနဲ့ ဟုတ်လားမျက်တော်ခတ်ခြင်းလားမျက်လုံးပိကလပိကလလှုပ်ခြင်းလားစိတ်ကြီးဖြစ်နေတာပါတော့နောက်မျက်တော်ခတ်လိုက်တာဒီတော့မှလှုပ်ရှားမှုတွေပါတော့တာမျက်တော်ခတ်ခြင်းကတော့မျက်ခုံမရှိတဲ့အကြောတွေကသိပြီးတော့နေလို့မတက်မတာဖြစ်နေရလို့ခက်လိုက်တဲ့ခါကျတော့ရော့သွားတာတင်းနေတော့မတက်မတာဖြစ်ဖြစ်နေရလို့မျက်တော်ခက်လိုက်တဲ့ခါကျတော့ မျက်ခုံလေးလှုပ်ရှားပြီးတော့အကျော်ကြီးရော့သွားတော့စိတ်တော်လည်းတော့ရှိသွားတော့နေတော်တယ်တော့ရှိသွားတယ်ဘုန်းကြီးတို့မျက်တော်ကြီးဆက်တာကအစပါပဲအတွေ့အထိရရှိရောအဲ့အဲ့ဒီအတွေ့အထိတွေကတခုလုံးမှာအနှံ့အပြားရှိပါတယ်နော်စေကုသိကဆံရည်တယ်ဆိုတဲ့စေကစုကတော့သူကတော်တော်လေးကို အမတန်လင်းချေပါတယ်နေ့တစ်ဆိုင်ဆိုင်အိပ်ပျော်နေတဲ့အဆိုင်လောက်ပဲသူကရလာပါတယ်။တရားကလို့တယ်ဆိုတဲ့ကစပြီးတော့စိတ်ကူးတော့တာပါပဲ။နောက်တစ်ခါအိပ်ပျော်သွားမှပဲအဲဒီစိတ်ကူးကြီးရတော့တာပါပဲ။တနေ့လုံးမရမလားစိတ်ကူးနေတာပဲ။အဲဒီလိုစိတ်ကူးကြီးတဲ့အခါကောင်းတဲ့စိတ်ကူးလည်းပါသေးတယ်။ သို့တော့များသောအားဖြင့်ဘာဘကုံရမတိမလို့ဆိုတော့စိတ်ကအထိတ်ဆုံးမရှိဘူးဆိုလို့ရှိရင်တော့ရုပ်ညံ့တဲ့အာယုပါဒစိတ်ကကြော်ဝင်တယ်ဆိုတော့မတော်တာတွေမကောင်းတာတွေအရှင်သာမိတာတွေဒီရစိတ်ကရောက်တာပါအဝိဒါပါလေမကောင်းတာတွေကရတာပါလေအဲဒီလိုစိတ်ကိုစဉ်းစားကြံစည်တိုင်းလည်းပဲအမှားရတဲ့ဒီလေးနဲ့ဖောက်ရှုပ်ရမယ်လို့ဆိုပါတယ်အဲဒီဖောက်ရှုပ်နေလို့ရှိရင် လည်းရင်းအကျိုးရှိတာကတော့စောက်ရှောက်မဲ့ရင်ဇာကဒေါသမောဟစိတ်ဓာတ်ပြရအန္တရာယ်ကြီးရှင်းနေတော့တာပါပဲအစောက်ရှောက်ရှိတဲ့နေရာဌာနကိုပြေးရအန္တရာယ်ကြီးဝင်နေပါဘူးတခိုးတို့လူစိုးတို့ဓမြတို့ ပြန်လို့ဆိုတာဟာအဆောက်အအုံကောင်းလို့ရှိရင်ပဲနည်းနဲ့မှမဝင်နိုင်ပါဘူးအဆောက်အအုံမရှိတဲ့အိမ်တွေဆိုလို့ရှိရင်အဆောက်အဦတွေဆိုလို့ရှိရင်ဝင်ပြီးတော့ကိုယ်ရည်နဲ့ကိုယ်ရတဲ့လူကျင်နဲ့လူတတ်တဲ့နှိမ့်ဆက်ခြင်းလည်းပဲနှိမ့်ဆက်တာတော့လူတတ်သွားတဲ့ရှိတဲ့ဖြစ်နေတာပါပဲအဲဒါဟာအဆောက်အအုံမရှိလို့ရှိကြလို့ရှိရင်လည်းပဲအဆောက်အအုံကမလုံခြုံလို့ပါပဲ ကောင်းကောင်းလုံခြုံအောင်ဆောက်ရှောက်နေလို့ရှိရင်တော့ဘာမှဘေးရအန္တရာယ်ကြီးမဖြစ်နိုင်ဘူးဆိုတာဒီနားလည်ရပါတယ်အဲ့ဒီဥပမာလိုပါပဲတဝါ၆ပါးတကား၆ခုကဖြစ်တဲ့ဖြစ်တိုင်းရှိပါပြီးတော့တတိအဆောက်အအုံကလေးအစင်မပြတ်ထားရမယ်ဆိုလိုပါတယ် အဲ့ဒီစောင့်ရောက်ထားတာကလည်းပဲယဟနာဖြစ်တဲ့အခါကြပါပဲအကုန်လုံးပြည့်စုံနိုင်ပါလေယဟနာကိုဖြစ်သေးရင်တော့အဲ့ဒါကိုပြည့်စုံအောင်တဖြည်းဖြည်းပေါ့လေ့ကျင့်ယူရပါလေဘုန်းကြီးတို့ငယ်ငယ်ကစတင်ရတာလည်းကြည့်ပါလေစတင်ရမှာပရမသင်္ကာရတော့သာဝတိတွေဖတ်တော်ဝင်သလုံးချင်းသလုံးချင်းကိုပဲတော်တော်ကြိုးစားပြီးတော့သင်နေရတာပဲ နောက်နှလုံးပေါင်းသုံးလုံးပေါင်းပေါက်ပေါက်ပြီးတော့ခါရတယ်လို့ရှိပါတယ်အဲဒါတွေရရှိတဲ့အခါကျတော့ဝါကြတူလေးတွေဝါကြတူကနေပြီးတော့ဝါကြတစ်ဖြည်းဖြည်းဖြည်းပြီးတော့တစ်ဖြည်းဖြည်းအလေးကျင့်လုပ်ပြရတာပါပဲနောက်မှတစ်ဖြည်းဖြည်းသက္ခအရှိခါသက္ခအရှိလုံးကကျက်လာတယ်ပါပဲဘာဖြစ်လို့အလေးကျင့်တာအသိအရေးကြီးပါလဲ ပထမစတင်ကစားမှာတော့တလုံးချင်းတလုံးချင်းစပြီးတော့လေ့လာသွားပါတယ်ခွန်ကြီးတို့မြန်မာလူမျိုးတွေဆိုလို့ရှိရင်ကာကြီးခါဝေးဆိုတာကာခစတင်ပြင်ပါလေတလုံးချင်းတလုံးချင်းဟုတ်အဲ့ဒီတော့ပါတယ်အင်္ဂလိပ်ကသင်တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်လည်း ABC ဒါတွေပေါ့လေဒီအတန်လေးတွေဆက်ဆက်ပြီးတော့ပေါ့လေသိကြရပါတယ်အတန်မထွက်ဖက်နဲ့သိကြရလို့ရှိရင်လည်းအတန်မှမရပါဘူး ဒီတော့စလုံးစပြီးတော့လက်ကျင့်ပြီးဆိုလို့ရှိရင်စလုံးမှာရှိနေတဲ့ကိုယ်ပိုင်အတန်လေးတွေပေါ့လေအဲ့ဒါလေးတွေထွက်ရပါတယ်အေဆိုအေဒီဆိုဒီပေါ့လေဒါလေးထွက်ရပါတယ်ကဆိုကခဆိုခဆိုတာသူ့မှာရှိတဲ့အတန်ပိုင်းလေးတွေထွက်ရပါတယ်ဒါမှအတန်မှာရနေပါတယ်ထို့အတူပဲပေါ်သေးအာယုန်တွေကိုပေါ်သေးလိုက်ပြီးရှိတဲ့အခါမှာအာယုန်ထဲမှာသူ့ဆိုင်ရာအာယုန်ထဲမှာသဘာဝတရားလေးတွေပေါ့လေ သူအမိလေးတွေအကြီးကြီးရှိတယ်အဲ့ဒီအမိလေးတွေတက်တက်ပြီးတော့ဖပါပါကွဲခွဲပြားပြားခြားခြားနာနာရှင်းရှင်းလေးရှိနေပါလေစလုံးလေးတွေလိလာကြပါလေဆိုပြီးတော့အတန်လေးတွေထွက်ထွက်ပြီးတော့လေ့ကျင့်ပေးပါမှတစ်ခုနဲ့တစ်ခုအတန်လေးတွေကွဲပြီးတော့ခြားခြားနာနာရှင်းနေပါလေနောက်နှလုံးပေါင်းသုံးလုံးပေါင်းဝါကြတို့လေးတွေပေါ့လေတခါတည်းနောက်ပဲအလေးချိန်ရသွားပြီဆိုလို့ရှိရင်ကြည့်ုံနဲ့ခါတည်းတမ်းပြီးတော့ဖတ်နေလို့တော့ပါပဲ ဆောကကြွကျင်တဲ့အခါမှာသာသာကြီးစပိုက်ကြီးကြီးလိုက်တာနဲ့ပဲဒါကလည်းတောက်တောက်နဲ့စမ်းပြီးတော့ဖတ်နေတယ်လို့ထို့တူပဲတတိတွေကတခုကအစာပေါ်လေထူထောင်ပြီးတော့နောက်ထပ်တိုးအောင်ပွားအောင်ကြီးအောင်ပွားအောင်ရအောင်ပြုလုပ်လို့တတိတွေအားကောင်းလာပြီဆိုလို့ရှိရင်ကိုယ်တွေကပေါ်သေးရအောင်လေတခုလေးပေါ်တာအဲ့ဒီတခုလေးကိုစိုက်မှလည်းရှိရင် တခုလေးပြင်ပြီးတာမဟုတ်ဘူးဥတိမတ်တဲ့အားလေးတတိုင်းတစ်ခါလည်းပြီးတော့အဲ့လောက်ကြီးဖြစ်တော့ပါတယ်ဘုန်းကြီးတို့စာပေနဲ့လည်းအမှန်တိုက်ပါတယ်စာပေကတတိစွန့်ရင်ပြေဝလေအမြင်ပါမာကြီးတဲ့တတိစွန့်ရင်ပြေဝလေအမြင်ကျေပြတ်နေတတိတွေကသိအားကောင်းလာလို့ရှိရင်အမြင်သိပါလာတဲ့ဒါပါလေလို့ဆိုပါတယ်ဒီကအမြင်နဲ့ကျေပြတ်နေတယ် ဒီရော့ရော့ရဲရဲဒီကြီးကြီးနဲ့လည်းကြည့်တော့ဟုတ်စမ်းစမ်းမမကြည့်တာဒီလိုကြည့်တဲ့နေရာမှာလည်းတစ်ခုမှတစ်ခုကြည့်တော့ဟုတ်ဘူးတစ်ခုဖြေရှားတဲ့တစ်ခုဥတည်မှလိုက်တာနဲ့အဲ့ဒီဟာနဲ့ပတ်သက်တဲ့ညာကြီးအကုန်လုံးအတန်းလိုက်ကြည့်တာလေသဘောတရားကြီးကြည့်တော့တာပဲအမြင်လေးကျဲတာလေအဲ့လောက်ရှိပါပဲဒီမှာအဲ့လိုဖြစ်နေတာပါပဲအဲ့ဒါကတော့တော်တော်လေးလေ့ကျင့်လို့ကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်အမှန်တည်းပါပါတယ် ပြီးတော့အဲဒီလိုတတိရှင်းတဲ့နောက်ဆက်ဆက်ပြီးတော့ဒီစီးကြောင်းကြီးကိုထင်ပြီးတော့ပေါ့လေနေပြီဆိုလို့ရှိရင်အဆောက်အအုံကတစ်ခုနဲ့တစ်ခုဆက်နေတယ်ကတ်နေတယ်ဆောက်ချောက်ကောင်းသွားပြီဆောက်ချောက်လည်းခြားတယ်ဆောက်ချောက်လည်းကောင်းတယ်ကွက်လာမရှိတော့ဆောက်ချောက်ကြီးကောင်းလာတယ်ဆောက်ချောက်ရှိလို့ရှိရင်ဘယ်ຢာကက အတွင်းရတွေကဝင်နေမှာဖြစ်နေမှာပဲမကြည်မလောက်ရှိတော့ဒေါသတွေလည်းဖြစ်နေပါမလဲသဘောမှလေးခြေကားအစပြီးတော့ပြည်လာပြီဆိုလို့ရှိရင်စိတ်ရဲ့ကိုယ်ပုံမှမပြတ်သားမှုဆိုတာလည်းဖြစ်နေပါမလဲဇဂတုတ္တမောဟကိလေသာတွေဖြစ်ခွင့်ကိုမရဘူးဝင်ပေါက်မရှိလို့ဝင်နိုင်ပိတ်ဆို့ထားတော့လုံလုံချုံချုံဖြစ်နေပါတာပဲလုံလုံဖြစ်နေဖြစ်နေလို့ရှိရင်သူတို့ရဲ့အချုပ်ချင်ကလည်းလွတ်ပြီးတော့ ရာဂနဲ့ဆုံးဖြတ်တာမရှိငြိမ်ငြိမ်သက်နေတဲ့ငြိမ်အေးနေတဲ့ဒေါသနဲ့ဆုံးဖြတ်တာမရှိငြိမ်သက်ငြိမ်နေတဲ့မောဟနဲ့ဆုံးဖြတ်တာငြိမ်သက်ငြိမ်နေတဲ့အဲ့ဒါဟာသန္တိခေါ်တာပဲသို့တော့တကယ်ကသန္တိခေါ်ပါတယ်ဒီကတော့အဲ့လိုသန္တိကိုစုပါများတဲ့ခါကျတော့သန္တိပေါင်းပေါ်လို့လှုပ်ရှားမှုပြင်းပြီးတော့အေးချမ်းတဲ့သန္တိပေါင်းအများကြီးဆက်ဆက်ပြီးတော့နေရင်ဆိုလို့ရှိရင် ဥပဒလညာအစဉ်တိုက်တက်ပြီးတော့နောက်ဆုံးရင်းချက်ပြည့်စုံပြီးတော့ပတ္တပတိမက်ဖို့ဆိုတာအဲ့ဒီစခန်းဆိုင်သွားလို့တော့ပါပဲအဲ့ဒီကကြားလို့ရှိရင်တော့အလိုဆိုးရတဲ့စံတန်းနဲ့စော်ကားရုပ်ပါတဲ့ရန်သူကြီးပေါ့လေဒါလည်းအပြတ်ချင်းလိုက်တော့တာပါပဲဒီကံမှာအနောက်တိုင်းကယောဂီကအနောက်တိုင်းဆိုးစကားနဲ့တိုက်ကြည့်ပေါ့ အလေးကျက်ဟာကြီးပြည့်စုံမှုအောင်မြင်မှုကိုဖြစ်စီပါလေဆိုတဲ့ဟာနဲ့တိုက်ပြီးတော့လောကတိုက်နေတာလေးရှိပါလိမ့်မယ်။ဒါတော့အလေးကျင့်ကောင်းလာတော့သက္ကာရာဘောဒီစိတ်ဖမ်းအားတွေဟာလည်းပဲတခါတည်းစိတ်အစဉ်မှာအများကြီးဖြုံပြီးတော့ဖြစ်လာတော့တာပါပဲ။ဟုတ်အဲဒီဖြစ်ပွားရေးမှာ တတိကသမာတတိမျိုးမဟုတ်ပါဘူးတတိပဋ္ဌာနဆိုတာပါလေတတိဆိုတာအမှားရဖို့အဲဒီအမှားရဖို့ဟာသမာအမှားရဖို့မဟုတ်ဘူးပဋ္ဌာနသင်္ချာပေါ်လာတဲ့အာယုဘောမှာအလွန်ကြုံကပ်ပြီးတော့တီးနေတဲ့အမြဲတမ်းဖြစ်နေတဲ့တတိမျိုးကအမျိုးသားကောင်းတဲ့တတိမျိုးသာတတ်ဆိုင်ပါတယ်။ အမျိုးအစားမရှိတတိလုံးဝမရှိဘူးတတိရှိရလို့တတိပဋ္ဌာနာအနေထားမျိုးမဟုတ်ဘူးအမျိုးအစားမကောင်းဘူးဆိုလို့ရှိရင်တော့အဲ့ဒီလိုအခြေအနေရောက်လာလိမ့်မယ်လို့တော့အာမမခံပါဘူးဒီတော့ဒီနေရာဌာနမှာတတိပဋ္ဌာနာဝင်လာပါပြီအဲ့ဒီတတိပဋ္ဌာနာကိုတော့နောက်နေ့ကမှစာတုနဲ့လက်တင်ခုပေါင်းစားပြီးတော့ရှင်းလင်းကြဖို့လည်းရှိပါတော့တယ်ဒီနေ့ဒီနေ့ပြပါတော့ ဒီမှာပဲရကြအောင်ဆို